ခန်းကြီး42အငယ်1မှ9ငါထောက်မှသောငါကြုံရင်ငါနှစ်သက်မြတ်လို့ရာငါရွေးချယ်သော သူကိုကြည့်ရှုလော ထိုသူ၏အပေါ်၌ငါဝိညာဉ်ကိုငါတည်စေမည်သူသည် လူအမျိုးမျိုးတို့ကိုတရားပေးလိမ့်မည်အော်ဟစ်ခြင်းကြွေးကြော်ခြင်းကိုမပြုမူ၍လမ်းခီး၌သူ၏အတန်ကိုအဘယ်သူမျှမကြားစေရနင်းနယ်လျက်ရှိသောကျူပင်ကိုမချိုး အတောက်သေးသောမီးစာကိုမတတ်တရားသည်မြဲမြံခြင်းသို့ရောက်မည်အကြောင်းစီရင်လိမ့်မည်မြေကြီးပေါ်မှာတရားတော်ကို မတီးစေမီတွင် အာမလျှော့စိတ်လဲမပြည့်ရသူ၏တရားကိုလည်းတကြွတနိုင်ငံသားတို့သည် မျှော်လင့်ကြလိမ့်မည်မိုးကောင်းကင်ကိုဖန်ဆင်း၍ကြက်တော်မူထသောမြေကြီးနှင့်မြေကြီးတဲကဖြစ်သမျှတို့ကို ခင်းကျင်းတော်မူထသော မြေကြီးပေါ်မှာရှိသောသူတို့အားအသက်ကို၎င်းမြေကြီးကိုကြော်နှင်းသောသူတို့အားဝိညာဉ်ကို၎င်းပေးတော်မူသောဘုရားသခင်သာရဘုရား မိန်တော်မူသည်ကားငါသာရဘုရားသည်တင့်ကိုတရားသဖြင့်ခေါ်ထားသည်ဖြစ်၍လက်ဆွဲလျက်ထောက်မှမည်တင်သည်ကမ်းသောမျက်စိတို့ကိုဖွင့်စိမ့်သောငါ၎င်းချုပ်ထားသောသူတို့ကိုလွတ်စိမ့်သောငါ၎င်းမှောင်မိုက်၌နေသောသူတို့ကို အမိုက်ထုံတဲ့က နှုတ်ယူစိမ့်သောငါ၎င်းတင့်ကိုလူများနှင့်ပရိညင်ဖွဲ့เสียဖို့လူအမျိုးမျိုးလင်းเสียဖို့ခံထားမည်ငါသည်သာဝရဖျားဖြစ်၏ထိုနာမသည်ငါနာမဖြစ်၏ငါဘုံကိုအခြားသောသူအား၎င်းငါအထရေကိုယုတ်ထုစင်းတုတို့အား၎င်းငါမပေးအရင်ဟောသောအရာတို့သည်ဖြစ်ကြပြီအတစ်သောအရာတို့ကိုယခုငါဟော၏ မပေါ်လာမီသင်တို့အားငါပြနှင့်၏အငယ်တစ်ဆယ်မှ16ပင်လေကိုကူးသောသူမှဆ၍ပင်လေ၌ရှိသည်များတို့တွင်တကားတကြွန်းတနိုင်ငံအရက်များထိုအရက်၌နေသောသူများတို့သာရဖျားအားအသက်သောတည်ခြင်းကိုဆိုကြလောမြေကြီးဆွန်းတို့မှဂုံတော်ကိုချီးမွမ်းကြလောတောနှင့်တကားတော၌ရှိသော မြို့ရွာကေဒါအရသားတို့သည်ကြွေးကြော်ကြစေကြောက်၌နေသော သူတို့သည်တည်ခြင်းဆိုကြစေတောင်ထိပ်ပေါ်ကကြွေးကြော်ကြစေသာဝရဘုရားကိုချီးမြှောက်၍တကြွတိုင်ငံ အရတို့၌ဂုံတော်ကိုထင်ရှားစွာချီးမွမ်းကြစေသာဝရဘုရားသည် သူရဲ့ကဲ့သို့ထွက်ကြွ၍စစ်သူရဲ့ကဲ့သို့ကိုစိတ်ကိုကိုနှိုးဆော်တော်မူလိမ့်မည်။အော်ဟစ်ကြွေးကြော်၍ ရန်သူတို့တစ်ဖက်၌အာထုတ်တော်မူလိမ့်မည်ငါသည်ကြာမြင့်စွာတိတ်ဆိတ်လျက်နေပြီ ထိုတို့နေ၍အောင်ရဦးမည်လောတားဖွာခြင်းဝေဒနာကိုခံရသော မိမကဲ့သို့ငါအော်ဟစ်မည်ပင့်သက်ရှူ၍ချက်ချင်းဖြစ်စည်းမည်တောင်ကြီးတောင်ငယ်များကိုတွေ့ချောက်စေမည်သူတို့အပင်ရှိသမျှတို့ကိုလည်းညှိုးနွမ်းစေမည်မြစ်များကိုကုန်းဖြစ်စေမည် ရေကန်များကိုခန်းချောက်စေမည်မျက်စိကန်းသောသူတို့ကိုမိမိတို့မတိသောလမ်းဖြင့်ငါဆောင်မည်မိမိတို့မကြွန်းသော ခရီး၌တွားစေမည်သူတို့ရှေ့မှမှောင်မိုက်ကိုလင်းစေမည်ကောက်သောလမ်းကိုလည်းဖြောင့်စေမည်ထိုတို့သောခြေဆုကိုပြုမည်သူတို့ကိုမစွန့်ပြေအငယ်၁၉မှ21ရုတ်ထုစင်သူကိုခိုလုံ၍ ကိုရိုသည်အကျွန်ုပ်တို့၏ဖျားဖြစ်တော်မူ၏ဟုသွန်သောရုပ်တုတို့အားဆိုသောသူတို့သည်လှန်ခြင်းကို ခံရ၍အလွန်အဆက်ခွက်ခြင်းသို့ ရောက်ကြလိမ့်မည်။နားပင်သောသူတို့ကြားကြလော့။မျက်စိကန်းသောသူတို့တင်တို့သည်မြင်ရအံ့သောငါကြည့်ရှုကြလော့။ငါကြုံမှတပါအဘဲသူကန်းသည်။ငါစေလွတ်သောတမန်ကဲ့သို့အဘဲသူသည်နားပင်သည်။ငါမိတ်ဆွေကဲ့သို့ အဘယ်သူကမ်းသနည်းသာရဖျားဤကြုံကဲ့သို့အဘယ်သူကမ်းသနည်းတင်းဒီများစွာမြင်တော်လဲအာယုမပြုတာနားပွင့်လျက်ရှိတော်လဲမကြတာသာရဖျားသည်မိမိဖြောက်မှတ်ခြင်းကြောင့်အာရနှစ်သက်သဖြင့်တရားတော်ကိုချီးမြှောက်၍ဂုံတရီနှင့် ပြည့်စုံစေတော်မူမည်အငယ်22မှ25 ဤလူမျိုးသည်လုယူဖျက်ဆီးခြင်းကိုခံရသောအမျိုးဖြစ်၏။ရှိသမျှတို့သည် တွင်း၌အချုပ်ခံရ၍ထောင်ထဲမှာပုန်းကွယ်လျက်နေကြ၏။ဖျက်ဆီးရာဖြစ်သောအခါအဘယ်သူမျှမနှုတ်မယူ။လုယူရာဖြစ်သောအခါပြန်ပေးလော့ဟုအဘယ်သူမျှမဆို။သင်တို့တွင်အဘယ်သူသည်ဤစကားကိုနားထောင်မည်နည်း။နောင်ကာလဘို့အဘယ်သူကြား၍မှတ်မည်နည်း။လုယူရာဖြစ်စေခြင်းငှါ ယာကုပ်ကို၎င်းတပြားတို့လက်သို့ဣဒေလကို၎င်းအဘဲသူအတ္တနီငါတို့ပြမှားသောအရှင်သာရဖျားအတော်မူသည်မဟုတ်လောသူတို့သည်နောက်တော်သို့မလိုက်တရားတော်ကိုမကျင့်ဘဲနေကြ၏ထိုကြောင့်ပြင်းစွာသောအမျက်တော်ထွက်ခြင်းကြမ်းတမ်းသောစစ်တိုက်ခြင်းကိုသူတို့အပေါ်သို့တွန်းလောင်းတော်မူသည်ဖြင့်သူတို့ပတ်လည်၌မိရှို့၏သို့တော်လည်းသူတို့သည်မတိကြ မိလောင်တော်လဲတတိမထားဘဲနေကြ၏